ကျေးဇူးတော်ရှင်ဧကမဟာပန္နိတမောဂုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်30ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောတက္ကပညာသုတ်တံအမှတ်1တရားတော်အာရုံတရားနာကြတဲ့ဒကာဓမ္မတွေခန္ဓာကိုယ်ကြီးတွေကလည်းဆိုလို့ရှိရင် ဘယ်ကိုသွားလာပြီးဒီကလာနေပါသလဲဆိုတာမေးထုတ်ရမယ်ခန္ဓာကိုယ်ကြီးပဲသွားလာနေတယ်လဲဆိုတာမေးထုတ်ပါကိုယ်ခန္ဓာကိုယ်ကိုမေးထုတ်ကြပါလို့သတိပေးလိုက်နော်ကိုယ်ခန္ဓာကိုယ်ကိုမေးထုတ်တဲ့အခါကျတော့သူဒီပြိပရိနေတဲ့နေ့အချိန်ကစပြီးဒီကလာတရားဓမ္မကိုသွားနေတယ်ဆိုတာသုံးဖြတ်ချက်ချကြပါ တရားဓမ္မတွေခန္ဓာကိုယ်ပဲသွားနေအချိန်များရဆိုင်သေးသလားလို့မေးမနဲ့ဖြေကြအချိန်မရဆိုင်ဘူးဆိုတာတော့ပါကြအဲ့ဒါကြောင့်ဒီလမ်းမှာတော့လမ်းကွဲမရှိတော့ဘူးလားဆိုတဲ့ဥစ္စာတရားဓမ္မတွေလမ်းကွဲရှာလိုက်မယ်လမ်းကွဲရှာလိုက်ခြင်းဖြင့်မိစ္ဆာလမ်းလိုက်လို့ရှိရင်ဖြင့် တရားဌာနကြီးသွားလို့ဆုံးမှာမဟုတ်ဘူးတမာမကံလမ်းကိုလိုက်ကြလို့ရှိရင်ဖြင့်တဲ့အလုံးကရမမတရားရောက်ပါလိမ့်မယ်ဆိုတာသတိထားကြပါဒါကြောင့်ယခုတရားမှလာကြတယ်ဒကာရမတွေဘယ်ကျုံးကလာကြသလုံးလို့မေးလို့ရှိရင်တစ်ချက်ချပဲဆုံးဖြတ်ချက်ချပါလို့သတိပေးလိုက်တယ်နော်ဘယ်လိုသတိပေးရုံနဲ့ဆိုလို့ရှိရင်ဖြင့် တို့တွေမတရားသွားမလို့တရားနာလာတယ်မတရားသွားတဲ့နေ့ကိုယူမလို့တရားနာလာတယ်ဆိုတဲ့ဥစ္စာသုံးပြည့်ချပါဘယ်လိုသုံးပြည့်ဖြတ်ကြအောင်မတရားသွားမလို့တရားနာလာတယ်လို့သုံးပြည့်ချအဲ့တော့မတရားဆိုတာဒီဓမ္မတို့စဉ်းစားကြည့်ပါတဲ့မတရားဆိုတဲ့ဥစ္စာဒီလမ်းခွဲလိုက်မှမတရားရှိဘူး ဒီတိုင်းတော့သာယသမီးရှိဝိုင်းနဲ့တောက်လျှောက်သွားနေကြမယ်ရှင်ဖြစ်တရားဌာနမှာကဘယ်တော့မှမလွတ်ဘူးဆိုတာမှတ်ထားကြပါဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေကိုအထူးတလည်းပဲသတိပေးပါလေမတရားဌာနသွားတဲ့နေ့ရှားကြပါနီးရကြပါကြိုးစားကြပါဆိုတဲ့ဥစ္စာကိုတိုက်တွန်းပါလေနမောလို့ရှိရင်ဖြင့်ဝိပဿနာလုပ်ဖို့တရားဓမ္မတို့ မတရားဌာနသွားတယ်လို့ကဥပဒနာလို့မဆိုင်အောင်လုပ်တယ်လို့မတရားဌာနသွားတယ်လို့ဒီကသိပြီးနောက်ထပ်သိကြမရှိပါဘူးဆိုတော့မှတ်ချက်တယ်ဒီကသိပြီးနောက်ထပ်သိကြမရှိတဲ့အလုပ်ဒီဥပဒနာမဲ့ခင်အလုပ်လို့ဆိုတော့သိသိချာချာမှတ်ချက်ပါအဲ့တော့သူတည်းလေ ဘုရားသခင်ကရုဏာကြီးကဒကာရမတွေမှားတယ်ဘယ်လိုမှားပါလိမ့်မလို့ဇာကဘိက္ခုမာပမာရထမာပစ္စာဝိပရိတာရိငါဟုဝထယံဝောမာကာနုသာသနိဘိက္ခုငါ၏ခြေသားရည်များတို့ဇာယဝိပဿနာအထုတ်ချက်ဝိပဿနာအထုတ်ကြပါလို့ဆိုတာထုတလိုက်တိုက်တွန်းတယ်လို့ဆုံးဖြတ်ချက်ချပါတယ် ။ဘာတိုက်တွန်းပါလဲ။ဝိပဿနာအထုပ်ကိုအထူးတည်းတိုက်တွန်းတယ်လို့မှတ်ကြစမ်း။ဒီရဟန်းတွေကခုနကပြောခဲ့ပါလေ။တရားဌာနကိုပဲသွားနေကြတယ်ဆိုတဲ့ဥစ္စာကညံ့ဖို့မလိုပါဘူး။ဒီနေ့တရားသုတ်တန်နဲ့နေတယ်ဆိုတာကညံ့ဖို့လိုသေးလား။မလိုတော့ဒီရဟန်းတွေခန္ဓာရလိုက်တည်လိုက်ခန္ဓာရလိုက်တည်လိုက်ဆိုတဲ့လို့ဟာလမ်းဝမရှာတဲ့ပုဂ္ဂိုလ်တို့ဤအလုပ်လို့မှတ်လိုက်စမ်း။ န္ဓာရလိုက်သေယဌာနရောက်လိုက်ခန္ဓာရလိုက်သေယဌာနရောက်လိုက်ဤသို့ရောက်တဲ့လို့ဟူ၍ဒီလမ်းကွဲမရှာတဲ့ပုဂ္ဂိုလ်ဤဖြစ်စဉ်ပဲဆိုတာကိုသဘောကျကြဗရိဖြစ်စဉ်မှာလမ်းကွဲမရှာတဲ့ပုဂ္ဂိုလ်ဤဖြစ်စဉ်လို့သေသေးချာချာမှတ်ကြပါမယ်နော်။ဒါရင်ဒါဖြင့်တေတော့ဒကာဓမ္မတွေ သေရသေရဆိုတာဒီကားလို့ရှင်အာလုံးတို့နဲ့ဆိုင်တဲ့အလုပ်ဆိုတာကိုရှင်းကြပါသေရဆိုတာတယောက်တည်းလုပ်လားအာလုံးနဲ့ဆိုင်တဲ့အလုပ်လားအာလုံးနဲ့ဆိုင်တဲ့အလုပ်ဆိုတာရှင်းထားပါတဲ့အဲ့ဒါဒီဒကာဓမ္မတွေမပေါ့မဆရှိဖို့ရမပေါ့မဆပဲနဲ့နေဖို့ရဘုန်းကြီးကသတိပေးပါတယ်ဘယ်လိုသတိပေးရလဲလို့ဆိုလို့ရှိရင်ဥမာဒီဒကာဓမ္မတယောက် ဒီဃာရမတယောက်ဒီဝေဒနာပြင်းပြင်းထန်ထန်ဖြစ်လာဝေဒနာပြင်းပြင်းထန်ထန်ဖြစ်လာတဲ့အခါကျတော့အဲငါဒီကဒီတောင်းကမတက်ရတော့ဘူးဒီနေရာဒီဝေဒနာနဲ့ပဲသိလိမ့်မယ်ထင်တယ်လို့ကိုယ့်ကိုယ်ကိုကိစ္စလည်းရှိပါတယ်အဲလိုသိလိမ့်မယ်ထင်တဲ့အခါကျတော့မသိမရှင်းဖို့ကလကကိုပြုထားတဲ့ကုသိုလ်အကုသိုလ်လိုက်မသိခင်မဲ့ မြင်ရတာတွေရှိသေးတယ်ဆိုတာမှတ်စမ်းပါမသေးခင်ပါမြင်ရပါဘူးမသေးခင်မြင်ရတယ်ဆိုတာရှိပါသေးတယ်မသေးခင်ကသာယသမီးရှိပါရဲ့ကိုအလိုက်ရင်းလိုက်နေတဲ့ပုဂ္ဂိုလ်များအတွက်ကပါဒံလံသမီးတံပစ္စည်းတံလံဥပဒနာလို့မလုပ်ခဲ့ဘူးထိုကဲ့သို့ပုဂ္ဂိုလ်မျိုးကြလာပြီဆိုတော့ဘယ်လိုဖြစ်တတ်ပါသလဲဆိုတော့ ဒီဘဝဝိညာဉ်မချုပ်ခင်ဥက္ကမောင်တို့ကိုထောင်းဘူးမှန်ပါသွားရလန်ခီမြင်းတယ်မြင်ရဓမ္မတွေဘာမြင်ရသွားရလန်ခီမြင်းနေရတယ်ဆိုတော့သေချာမှတ်ပါသွားရလန်ခီမြင်းနေရတယ်ဆိုတော့သေချာမှတ်ပါဘာမြင်ကြရသွားရလန်ခီမြင်းနေရတယ်ဆိုတော့သေချာမှတ်သွားရလန်ခီဆိုတာက ဥက္ကမောင်ရေဝิญဉ်ချုပ်မှမမြင်မြင်ရတာလားမချုပ်ခင်မြင်ရတာမချုပ်ခင်မချုပ်ခင်မြင်ရတယ်ဆိုတော့သေချာမှတ်ကြပါဂရမရေရိယ္စာကိုသေးဘူးညာဆိုလည်းမသိဘူးနော်ကိုသေးဘူးညာဆိုလည်းမသိဘူးအဲ့ဒါကြောင့်ဒီဂရမရေနေ့ဆိုစီဒီဥပဒနာမပြခင်ဒီလောက်ကိုရှင်းပေးနေပါလေ ဒီကိုယ်ကကာယသမီးရှိပါရင်လည်းချိန်ကုန်ပြီးကြတော့ဥပဒနာလုပ်ဒီလည်းမလုပ်ခဲ့တဲ့ပုဂ္ဂိုလ်ကြတော့ဘာဖြစ်ဖြစ်ရှင်မရှုပ်အမရှုပ်နဲ့တန်လန်းကြီးနေတဲ့အချိန်မှာဖြာဆိုသေးတော့ဝေဒနာကဥက္ကမောင်ရောက်လာတယ်ကိုထောင်းရောက်လာတယ်ဆိုကြပါလို့ရမှန်ပါဆိုကြတော့ရောက်လာတဲ့ခါကျတော့ရှင်ဖြင့်ဒီဘဝမှာလည်းနောက်ဆုံးပြသေးရတော့မယ်ဆိုတဲ့ဥစ္စာမသေးခင် မရဏကဏသောဆိုတဲ့စိတ်တွေပေါ်လာပါတယ်လို့မှတ်ချက်စမ်းဘာပေါ်လာမရဏကဏသောစိတ်တွေပေါ်လာတယ်လို့မှတ်လိုက်စမ်းအဲ့ဒီသောစိတ်တွေပေါ်လာတော့ဒီသောစိတ်ဆိုတာကလည်းတရားဓမ္မတွေအာယုန်နဲ့ကင်းရင်မဖြစ်ဘူးဆိုတာမှတ်ထားပါကိုယ်ခဲသူတွေဒီပေါ်ရင်လောကကြီးရဲ့ရှုပ်ပွေပြီးတကယ်လားတော်တော်ကောင်းလောက်ကမပါတော့ခွင်းတဲ့ကြီးတွေလည်းမသေးခင်မြင်ရတယ် သဘောကျပါမြင်ရတတ်တယ်ဝိနည်းကြီးတွေကမသိခင်မြင်ရတတ်တယ်ငရဲမင်းလျံငရဲဟုတ်တွေကောသိကြလားမသိသေးခင်ကိုမြင်ရတယ်ဆိုတာသဘောပါကြအဲ့ဒါကဓမ္မတွေကအခုအဲ့ဒီချိန်ကြလာတဲ့အခါကျတော့မသိခင်မြင်ရတဲ့ချိန်ကြလာတော့ဒါကိုသွားရမယ်လမ်းလို့သိမဲ့လူကသိတယ် သိမဲ့လူကဘာသိပါကိုသွားရမယ်လမ်းလို့သေချာသိပါနော်ကိုသွားရမယ်လမ်းလို့သေချာသိပြီးဒီကလာနေတော့ငါတော့ဖြင့်အနေဆုံးနေခဲ့တဲ့အတွက်အသေးဆုံးတော့သေရတော့မယ်ဆိုတဲ့ဥစ္စာမျက်ရည်ကြီးငကြတယ်သေဗလာဒီချိန်မှာမသေးသေးဘူးအားလုံးကဓမ္မတွေသေမမျက်ရည်ကြီးငကြတယ်လားမသေးခင်ကကြတယ်မသေးပါဘူး မသေးခင်ကကြရတယ်ဆိုတော့အဲ့ဒီအချိန်မှာဥပ္ပမောင်တို့အားလုံးပဲနှုံတရရတဲ့ကြတယ်နော်နှုံတရရတဲ့ကြပါတယ်ဩငါဒီသားရဲ့သမီးရှိပါရဲ့နဲ့ချိန်ကုန်ခဲ့သားရဲ့သမီးရှိပါရဲ့နဲ့ချိန်ကုန်ခဲ့အခုတော့ပြန်ဘယ်သူမှကဲမဲ့ယူမဲ့လို့မရှိတော့ဘူးငါသွားမှလမ်းကလည်းငါကိုယ်တိုင်မြင်နေပြီသေးကြနေပါဘောလားဆိုပြီးတရားဓမ္မတွေကိုအိတ်တဲ့အိယာပေါ်မှာမြေကြီးစီးကြတယ် ဘာဖြစ်လို့လဲသိကြပါလိမ့်တရားဓမ္မတော့သွားရရင်မြင်လို့လို့ဒီဘက်ကခါရီသေချာမှဆုံးသွားရရင်မြင်တော့ဒီချိန်မှာကဲလဲကဲမဲ့လူယူမဲ့လူကောဥက္ကမောင်လာခြင်းရှိသေးရဲ့ရှိပါဘူးမရှိတော့ဘူးဆိုတော့အလုံးကဓမ္မတွေသဘောပါလားဒါပဲလို့နေခဲ့တဲ့အနေမျိုးနဲ့နေခဲ့မကောင်းတဲ့လမ်းခီးကြီးမြင်ရရပါလိမ့်မလဲ မမေ့ထုတ်ကြတယ်ရှိရင်ဘုန်းကြီးတို့တရားတော်မှရဘာမှအသုံးကြတယ်တဏှာခိုင်းတဲ့အလုံးနဲ့ချိန်ကုန်ပဲလို့လို့မှတ်လိုက်ချင်ဘာနဲ့ချိန်ကုန်ပဲတဏှာခိုင်းတဲ့အလုံးနဲ့ချိန်ကုန်ခဲ့ရတဲ့အတွက်ကြည်စံတရားဓမ္မတော့မသေးခင်ကကိုသွားရမယ်ငရေဝကြီးတွေငရေမိတွေတောင်ကြီးတွေခြောက်ကြီးတွေကြားကြီးတွေခွေးနဲ့ကြီးတွေမြင်းမြတ်တရားဓမ္မတော့အဲ့ဒီချိန်ကျမှကဲမဲ့လူကြီးကဲရရင်ရရှာတော့တွေ့ပါဦးမလား ဓာပိသေုံမရှိတော့နော်ဓာပိသေုံမရှိတော့တယ်တဲ့အဲ့တော့ငါပြက်မှားရင်မှားခဲ့ပြီဆိုပြီးနောင်တရဘာဖြစ်ပါလဲနောင်တရနောင်တရနော်ငါပြက်မှားရင်မှားခဲ့ပြီလို့နောင်တရနောင်တရညာတော့လေဒီနောင်တဥက္ကမပြန်လို့ဖြစ်သေးဖြစ်ပါပါပြန်လို့မဖြစ်တော့ဘူးဆိုတော့သေချာကြဩဒါဖြင့်ဓမ္မတို့ လမ်းကောမရှာခဲ့တဲ့တတ္တရာဥက္ကမောင်တို့အာရုံဒီဘက်ကဓမ္မတို့ကိုချိုးမနေဘူးကိုချိုးနေပါဘူးဒါကြောင့်ဘုန်းကြီးကဒီကနေပြည်ကကဓမ္မတို့လမ်းကွဲလေးပြပြရစီခင်ဗျားတို့တွေ့ရမယ့်ကိစ္စမသေးတာဘူးနော်တိုင်းတွေရှိဝိုင်းနဲ့ချိန်ကုန်ပြီးဒီကလာရောင်းရဲဝယ်ရင်းနဲ့ပဲအနေရောနေတော့တေရောတေရမှာဆိုတော့ခင်ဗျားတို့မျက်ရည်ကြီးငယ်ကြကြလိမ့်မယ် ထိုကဲ့သို့ပြည့်ခြင်းကကြတဲ့ခါကျမှပြင်းပြင်းချင်းချင်းငါလည်းမရှိတော့ဘူးဆိုလို့ရှိရင်အမှန်အမှန်နဲ့နာပဲဘူးနဲ့နာပါဘူးအဲ့ဒါကြောင့်တခါတည်းတို့အခုချိန်ကပြင်ကြပါဆိုတာတရားမုန်းကိုရှင်းဖို့ကာလသတိကြိုက်ပါလေဘယ်ချိန်ကပြင်ရမလဲအခုချိန်ကပြင်ကြပါဆိုတာဥပမာလို့ကိုထောင်းအောင်လို့သတိပေးရနော် အဲ့ဒီထင်သေးလို့ရှိရင်လည်းဒကာဓမ္မတို့ဘယ်သူမှသွားရလမ်းကြီးမမြင်မဲနဲ့မသေးဘူးတဲ့နော်သွားရလမ်းကြီးကိုမမြင်မဲနဲ့မသေးပါဘူးမမြင်မဲနဲ့မသေးဘူးဆိုတာလူတိုင်းမှာတရိစ္ဆာန်တိုင်းမှာပါဒီတိုင်းမသေးကြတာကြီးပဲဆိုတော့သဘောပါကြဒါရင်ခွင့်ညဒကာဓမ္မတို့ဒီယခုအဲ့ဒီအချိန်နေမရောက်သေးပါဘူးအခုတရားမှန်နေရာဌာနနဲ့နည်းနည်းဝေးပါသေးတယ်ဆိုရင်ခုမှလွဲပါမလွဲပါဘူး မလွဲပါဘူးအဲ့တော့ခုပြင်ရှင်ရှင်ရှိသေးတဲ့အချိန်မှာဆရာဘုန်းကြီးကလာပြီးကြတာပြင်ပေးရှင်ပေးတာကိုခင်ဗျားတို့ကပြင်ရှင်ခန်းရလို့ရှိရင်လေခင်ဗျားတို့ရေးရကောင်းသွားပါပြင်းပြင်းရှင်းရှင်းမခံတော့ပါဘူးတပည့်ရတို့ကိစ္စတွေကတပည့်ရတို့ကိုယ်စားတဲ့တားတဲ့သမီးတွေနဲ့တပည့်ရတို့ရောင်းဝယ်တွေနဲ့ဆိုလို့ရှိရင်ဖြင့် ဘုန်းကြီးအကျမ်းကအဲ့ရတော့ကောင်းဖို့မြဲတွေရှိကြပြီငါဖြင့်ကိုကျိုးကြီးနေခဲ့ပြီဆိုတော့ကောင်းနိုင်ကြရှိသေးရဲ့အဲ့ဒါကြောင့်တရားနာကြတယ်တရားနာကြတယ်ဆိုတဲ့သဘောတွေကလည်းဖြင့်ဖြင့်အသေးပြင်ဖို့နာကြတာလို့မှတ်လိုက်စမ်းဘယ်ကျုံးကနာကြတာအသေးပြင်ဖို့နာကြတာဆိုတဲ့ခြေရှင်နဲ့နာသဘောကြတယ် ဒါကြောင့်အသေးတင်းနည်းနေသည်ကိုပဲဘုန်းကြီးရှင်းလင်းပြီးကြလားပြပါမယ်ဓမ္မတွေကဒီတိုင်းပြီးကြလားဩတို့တွေဒီတိုင်းကနေလို့ရှင်ပြန်ဒီတရားဆိုဆိုးလာကြည်လားဆိုတော့ပေါ်လာလိုက်မယ်နော်ရှင်ကဒိဋ္ဌယံကြီးရဲ့အဖေကြီးဟာငါကဒိဋ္ဌဆွေးနေကြည့်တယ်လားဆွဲနေတယ်ကွာ၆ပဲပါအောင်မောင်းပဲပါအောင်ဆိုတာဥပ္ပမဇက်ကူကဩလာမှန်ပါပါ အမှန်တန်ကြောက်เสียမကောင်းဘူး။ဥစ္စာရင်တော့သဘောကျရဲ့။နောက်မှပြင်မယ်ဆိုရရကြပါလား။အဲ့တော့ဘုန်းကြီးဓမ္မတွေအခုချိန်ကပြင်မအသင့်ပဲရှိမယ်နော်။အခုချိန်ကပြင်မအသင့်ပဲရှိမယ်ဆိုတာသဘောပါကြ။ဒါဖြင့်ဒီချိန်ကစပြီးကြတော့ဘုန်းကြီးဓမ္မတွေဟောပြင်ဖို့ရှင်ဖို့ရေးလေးရလို့ကြံတဲ့အချိန်ကြီးမြန်မြန်ပြင်မပဲဆိုတာကိုရက်ကြတိထားပါလို့သတိပေးရပါတယ် နေနေပြမတော်မလားမြန်မြန်ပြမတော်မလားမြန်မြန်ပြမတော်မယ်ဆိုတာကိုဖြင့်သတိထားရပါဘာဖြစ်လို့ရုံညွန့်မဲတဲ့ခါကျတော့ခန္ဓာကိုယ်ကဒကာဓမ္မတွေစဉ်းစားကြည့်တာအတိတ်ကံကြောင့်လည်းဥက္ကမောင်တက်ရှိနေတယ်ဆိုရင်လည်းမလိုဘူးပေါ့ဗျာမှန်ပါပါပြစ္ဆုတ်ကံကံတွေမဖြတ်လို့လေဥပိ္ပစေကဥပ္ပကာရကံတွေမဖြတ်လို့လေတက်ကလေးရှင်းနေသေးတယ်ဆိုရင်လည်းသောကမှန်ပါပါ အဲ့ဒါတွေကြည့်တော့အတိတ်ကံနဲ့ခင်ဗျားတို့ကုံညုကလားမကုံညုကလားဆိုတာတော့ကိုကအပင်မြင်မရတော့သိပါရဲ့လားမသိပါဘူးမသိတော့ယနေ့လားနဲ့ပြန်လားမသိနိုင်ဘူးယနေ့လားနဲ့ပြန်လားသိနိုင်တယ်ဆိုတော့ဧကမမှုလားဧကမအဲ့ဒီထဲကနေပြီးအတိတ်ကံကသာထားပါအောင်လို့ဥပိ္ပစေတကဆိုတဲ့ကြောက်ပြီးဖြတ်တဲ့ကံတွေကလည်းကိုယ်မှာနောက်တုန်းကပါလာတယ်မရှိပဲဘူးလားအဲ့ဒီဥပိ္ပစေကကံတွေကဖြတ်သွားပြန်လို့ရှိရင်လေ ဘုန်းကြီးတို့ဓမ္မတွေမှာတဲ့အခုကောင်းကြီးနဲ့ပြန်သေးပွဲကြီးဆိုတာမဖြစ်နိုင်ဘူးတက်တယ်အဲ့ဒီတော့ဒီတရားကိုအချိန်ဆွဲပြီးတခါလဲလုံနေကြမယ်ဆိုလို့ရှိရင်ခင်ဗျားတို့လူမိုက်ထက်ပါသွားလိမ့်မပါဘူးလေအဲ့ဒါကြောင့်လူမိုက်တဲ့လည်းမပါရအောင်အသေးစိုးလည်းမသေးရအောင်ဒကာဓမ္မတို့လှုပ်ပြအောင်လှုပ်ပါဆိုတာကိုသေးသေးချာချာတိုက်တွန်းနေတယ်ဆိုတာဖြင့် ဘောကြည့်ကြည့်ထားပြီးဒီကလာဥက္ကမမကြမရှိနဲ့ဒီလို့ကိုရမယ်လို့ဖြစ်သောကြောင့်မရအရပြင်ရနိုင်မယ်ဆိုတာဆုံးဖြတ်ချက်ချဘူးဘယ်လိုဆုံးဖြတ်ချက်ချမရအရပြင်ရနိုင်မယ်ဆိုတာဆုံးဖြတ်ချက်ချပါပြင်နည်းကိုတော့ဖြင့်ဆရာဘုန်းကြီးကပေးပါလိမ့်မယ်ပြင်နည်းကိုတော့ဖြင့်ပေးပါလိမ့်မယ်ဒကာဓမ္မတွေကပြင်ဖို့ရကိုသာရှင်တဲ့လုံငါတို့ဝိရိယတို့တတိတို့ပညာတို့နဲ့ဒါကြိုးစားရမယ်ဆိုတဲ့ဥစ္စာဖြင့် ကိုတာဝန်ရှိတယ်ဆိုတာကိုတာဝန်ရှိတာကိုတာဝန်သိပြီးဒီကလာအလုပ်လုပ်ပါဆိုတာတရားမောင်းပြီးရှင်းဖို့ကလာတိုက်တွန်းမှာသဘောပါကြကောင်းပြီဒါဖြင့်ပြောကြပါလို့တဲ့ဒီနေ့သက်ကပညာဆုံးမှာဒကာရမတွေနောက်မှဥပဒနာစပေးပါလိမ့်မယ်တရားမင်းကြီးတွေလမ်းကွဲကိုလိုက်လိုက်တဲ့အတွက်လမ်းကွဲကို လိုက်လိုက်တဲ့အတွက်ဥက္ကမတရားနာရင်သုတေစိတ်ကြပြီတရားနာရင်သုတေစိတ်ကြပြီတဲ့တရားနာရင်သောတာပန်ပြီသောတာပန်ကြည်ပြီးခါလာသုတေစိတ်ကြပြီဒီနေရာတွင်တရားလူပြေပါပဲတရားပြန်ဖြစ်တယ်ဘုရားကလူပြေမှနေတော့လူပြေလာတရားနာတရားနာရင်ဥပ္ပစေကကံကပုံသွားတဲ့အခါကျတော့ဥက္ကမတရားဖြစ်မှရှုံးကြတယ် ပြီးတော့ချက်ချင်းဒီနေရာမှာပဲရအသစ်ပြန်ဖြစ်တယ်အဲ့တော့ဒကာဓမ္မတို့အဲ့ဒီတရားကအမှန်ထူးခြားတဲ့တရားတရားနာရင်သတ္တဗန္တိတရားနာရင်သိသွားသိပြီးတော့ဖြတ်ခံတဲ့ဖရာနဲ့တရားသာသိပြီဒီနေရာမှာတရားမင်းပြန်ဖြစ်တယ်လို့ဥက္ကမောင်တို့မှတ်ဆုံးဒါပြန်ဒကာဓမ္မတို့ တရားကျေးဇူးသိမ့်များပါလားဒီနေရာမှာပဲဖြတ်စုမိတိုင်းသေးတယ်လို့သေတော့တာဒီနေရာမှာပဲဖြတ်ခင်းတဲ့စုမိလင်းတယ်လို့လင်းလာတာပဲဆိုတာတရားနာရင်သေသွားတော့တရားနာရင်ပဲသောတာပန်တည်ပြီးတရားနာရင်သောတာပန်ဖြစ်နေသေပြီးဒီကလာဘုရားနဲ့တရားပဲသိတယ်တဲ့သူတရားချက်ချင်းပြန်ဖြစ်အဲ့ဒါဘယ်တရားပါလိမ့်မလဲဆိုတဲ့ဥစ္စာအလုတ်တရားလို့သေသေးချာချာမှတ်ကြပါဘာတရားပါဒါဖြင့် ဒကာဓမ္မတို့ဘာကိစ္စရမလဲအလုတ်တရားကိုကိစ္စရလိမ့်မယ်ဆိုတာသေသေးချာချာမှတ်ကြပါခိုင်းအလုတ်တရားကိမဆိုင်ပြီသူ့အကြောင်းလေးကိုဥက္ကမရှင်းပါဦးမယ်သူ့အကြောင်းလေးရှင်းပါဦးသူသောတာပန်တည်တဲ့အကြောင်းလေးရဘယ်လိုရှေ့ပိုင်းမှာသူဘုရားဘယ်လိုမေးပြီးတကလားဘယ်လိုဖြေတယ်ဆိုတာလေးဟာလေဒကာဓမ္မတွေသတိထားပါနော်တရားက လူပြည့်ရှင်ပြီးသောတာပန်မတည်ခင်ဆင်းလာခဲ့ရှင်ပြီးဒီကရတာဘုရားသခင်ကိုရမေကြီးနဲ့တွေ့သူမဲပုံနေဒကာဓမ္မတွေကြောက်ကောင်းကိုလည်းရှောင်ကျင်စရာသူကလည်းမဲလို့ဘုရားကဖြေတာပဲဒီဒကာဓမ္မတွေမှတ်စရာသိကောင်းပါတယ်အဲ့ဒါကြိုးစားပြီးဒကာဓမ္မလိုက်သမ်းပါဆိုတာသတိပေးရအရှင်ဘုရားတဲ့လောကကြီးထဲမှာလူတွေဒီကိုယ့်ကိုယ်ကိုကျမ်းမာဖို့ ကိုယ့်ကိုယ်ကိုချမ်းသာဖို့အစာရှောင်ဖို့ရှောင်မြတ်တာဖို့ဒီကမောင်တို့ကိုယ့်ကိုယ်တို့မလုပ်ကြဘူးလုပ်ကြပါဘူးအစာလည်းရှောင်ကြပါရဲ့မတည့်တာမစားဘူးသိမဆိုးလို့ယောဂရမဆိုးလို့ဝိတေတော်မှကိုယ်နဲ့သိမြတ်တဲ့ဝိတေတော်ဝိပေကာလသိဘူးမဲ့ဝိကိုဘူးတဲ့အချိန်မို့ဖဲနဲ့အေးတဲ့အချိန်မှာဝတ်ကြတယ်ဆိုပြီးဒီကလာခန္ဓာကိုယ်ကြမ်းမှမှုချမ်းသာမှုကိုအထူးပြီးစိတ်ကြပါတယ်အဲဒီကဲဆိုခန္ဓာကိုယ်ကြမ်းမှမှုချမ်းသာမှု ထူးပြီးစိတ်ပါရဲ့သားနဲ့လူတွေမှာအန္တရာယ်မကင်းဘေးမရှင်လူတွေနဲ့တည်းဇမားတွေမှာအန္တရာယ်မကင်းဘေးမရှင်ဖြစ်တာဘာပါလိမ့်မလဲဗျာဘယ်အကြောင်းကြောင့်ပါလိမ့်မလဲဗျာလို့တရားဓမ္မတွေတရားကမေးတယ်ဘယ်သူကမေးပါလဲတရားကမေးတယ်လို့ဆိုတာမှတ်ထားတယ်မှာနော်လူတွေအားတဲ့ပုဂ္ဂိုလ်ကိုကြမ်းမှမှုချမ်းသာမှုတွေကိုအလွန်လိုရှိကြတယ်မလိုကြဘူးလား ကိုယ်ကိုယ်ကိုကြမ်းမှမှုချမ်းသာမှုကိုထူးတယ်လည်းပဲခင်ဗျားတို့ကြိုးစားကြတယ်ဆိုတော့ပြောဖို့လိုသေးဆေးမျိုးမျိုးတိုက်တယ်ဝါမျိုးမျိုးတိုက်တယ်အဲကြမ်းမရလက်ရှာပြီးတင်ညံသွားတယ်အမျိုးမျိုးဖုံဖုံအဲရေကောင်းရေသန့်တွေချက်ပြပြီးတောက်ကြတယ်ဒါဘာလို့ရှိတာလဲဆိုမောကြီးကြမ်းမာတယ်ကြမ်းမာချမ်းသာဖို့လို့ရှိတယ်ဆိုတော့ဓမ္မတွေသဘောပါထို့တော့လေကြမ်းမာချမ်းသာအောင်လို့ သူကြိုးစားများတော့လေမကြမ်းမှမချမ်းသာပဲနဲ့တော့ကြခါကြိုက်လဲနာရင်နာစိတ်မချမ်းသာကြရည်ပေါ်ကြအမျိုးမျိုးပုံပုံတွေကဘယ်နဲ့ကြောင့်ပါလိမ့်မလဲလို့မေးလိုက်ပါတယ်နော်မေးလိုက်တဲ့အခါကျတော့ဓမ္မတွေမှတ်ထားကြပေါ့ဒကာကြီးတဲ့အသင်တရားလူတွေကကျမ်းမာချမ်းသာရင်လူရှင်များတော့လဲကျမ်းမာမှုချမ်းသာမှုက မလိုက်နာနိုင်တဲ့သဘောကရမမှုချမ်းသာမှုမရတဲ့သဘောကတော့ဖြင့်တဲ့အိတ်တမရှိကရှိလို့သဘောပါကြလူတွေကျမ်းမှချမ်းသာချမ်းသာလုံးမရှိကြဘူးလားဘာဖြစ်လို့ခေါင်းကဲ့လည်နေရင်နာရီများရသလိုအိတ်ကမေစရာရှိလို့လို့သေချာမှပါတာသူ့ချက်ပဲဒကာဓမ္မတို့ကျမ်းမာမှုချမ်းသာမှုကိုအများကြီးလို့ရှိပါရဲ့သားနဲ့ ဒေါရကြကြဝေဒနာမျိုးမျိုးတွေနဲ့ဒီဃာဓမ္မတွေကြုံဆုံပြီးတကလာနေတာကိုယ့်ကိုယ်ကိုဟာအံဝေရောမိဗျာပိသောမိနိဂောမိဒုက္ခတဏပရိရာမိဆိုပြီးတကလာကိုယ့်ကိုယ်ကိုကြမ်းမှမှုချမ်းသာမှုကိုအလွန်လိုရှိပါလေအလိုရှိပါရဲ့သားနဲ့မကြမ်းမှမချမ်းသာတာဘယ်ကြောင်းပါလိမ့်မလဲလို့ဘုရားကမေးတဲ့အခါကျတော့ဘုရားကဘယ်လိုများဖြေလိုက်ပါလဲ သတိထားပါသတိထားပါဓမ္မတို့ဒီရေးရကိုရေးလို့မှတ်ပါရမ်းမှခြင်းချမ်းသာခြင်းလည်းရှင်အိတ်တမစ္စရိယရှောင်ရတယ်သဘောကျကြရမ်းမှခြင်းချမ်းသာခြင်းကြလို့ရှင်အိတ်တမစ္စရိယရှောင်ရတယ်အိတ်သာဆိုလို့ဆိုသူတစ်ပါးညှဉ်းဆူတယ်နော်မစ္စရိယဆိုတာကိုယ်ကပေးရမှာကမ်းရမှာဆိုလို့ဥက္ကမဝန်တိုးတာအိတ်သာဆိုတာသူတစ်ပါးကြမ်းမှမှုချမ်းသာမှုကိုလုံမရှိတာ ဆိုင်ရင်လူလူရှိပြီးဒီကလာနေတဲ့တော့ကိုဆိုင်ရင်ရတာကိုညူစုရာဒီပါခေါ်ကြမယ်ကိုရှိတဲ့ပစ္စည်းတွေရောက်တော့မှဆိုလို့ဘုန်းကဖိကသိင္ကဆဲကတွေနေတာကပါခေါ်ကြမယ်အဲဓမ္မတွေတေချာမှတ်ပါကျမ်းမာမှုချမ်းသာမှုကိုအလိုရှိလို့မေတ္တာတွေကိုယ့်ကိုယ်ကိုပို့ရတယ်အစားကောင်းဖို့ကောင်းတယ်နဲ့ကျမ်းမာရေးလိုက်စားပြီးဒီကလာနေ냐တော့လေ ကျမ်းမာမှုချမ်းသာမှုမရဘဲနဲ့ဖြစ်ပြီးဒီကရနေတဲ့ဖြစ်ဟာဘယ်ဟာကြောင့်ပါလိမ့်မလဲလို့အမေးထုတ်တော့ဘုရားကဘာဖြေလိုက်အိတ်ကမစ္စရိယအိတ်ကမစ္စရိယရှိလို့ရှင်ဘယ်တော့မှမချမ်းသာဘယ်တော့မှမချမ်းသာဆိုတာသင်္ကြန်သေးချာမှတ်တာရှင်းကြဒါဖြင့်အိတ်ကမစ္စရိယဆိုတဲ့တရားဟာဘုက္ကမတော်ရေးရှိပါလားရှိပါဘူး သူမြတ်တာမနာလို့သူမြတ်ဝတ္တမနာလို့ဆိုတာဘာပါလဲအိဋ္ဌပဲကိုရှိတော်လေသေယုဖို့ကလေယုဖို့ကနဲ့လူမြင်သူမြင်မှဆိုရင်ဒါကဘာပါလဲအဲ့ဒီအိဋ္ဌမစ္စရိယရှိရင်တော့အိဋ္ဌရှိနေပြန်လို့ရှိရင်လေဒကာဓမ္မတို့ကို့မှာဘယ်လိုကိုကိုရှိစဉ်ရဲ့ကိုနေတာဘယ်သူကအိဋ္ဌဖြစ်ဘာဖြစ်မလဲဆိုတော့ဟိုကတစ်ဖက်ကဥက္ကမောင်ရန်တယ်မလာဘူးလေသာပါဒါဖြင့် ဒီယာနေမန္တေလာတာဒီဘုသူဘုသူကြောင့်တုံးတော့မေးကြရင်မနဲ့ဖြေကြပါအိတ်ကကြောင့်ဖြေရရင်နော်မစ္စရိယာကိုရှိတဲ့ပစ္စည်းလေးမပေးခြင်းမကမ်းခြင်းထိုက်တန်တဲ့ကလေးမှမစွန့်ခြင်းမကျဲခြင်းတဲ့ပုဂ္ဂိုလ်ကြတော့လေဘေးကပုဂ္ဂိုလ်ကယန္တေမူလာလိမ့်မယ်ဆိုတာဥက္ကမောင်တို့အာရုံတရားဓမ္မတို့ညင်းဖို့လိုသေးတယ်ဒါဖြင့်တရားဓမ္မတို့သေချာစဉ်းစားပါအန္တရာယ်မကင်းဘေးမရှင်းဖြစ်ရတာဘာလို့ကြောင့်လဲ အဲ့ဒါသေးသေးချာချာမှတ်အဲ့တော့ဘုန်းကြီးများကဒကာရမတို့ဒီဣဒ္ဓမစ္စရိယဒကာရမတို့ကခန္ဓာကိုယ်ကျမ်းမာမှုချမ်းသာမှုကိုလိုက်စားညတဲ့ကိုယ်ခန္ဓာကိုယ်မေတ္တာပို့ညာတော့လေဘယ်နဲ့ကြောင့်အင်္ဂရံကင်းပေးခြင်းဖြစ်ရတယ်ဆိုတာဣဒ္ဓမစ္စရိယကအင်္ဂရေတွေခေါ်ဘေးတွေခေါ်ပါလေသဘောကျဘယ်လိုခေါ်တာပါလဲ အိဋ္ဌမြစ္စရိယကအန္တရာယ်ခေါ်တယ်ဘေးတွေခေါ်တယ်ဆိုတာကိုကျင့်တ်ပါလားဒါပြန်အန္တရာယ်ကင်းနေမှာဒါဖြင့်အားလုံးဓမ္မတွေဣဒ္ဓမေထရိယလာလို့ရှိရင်ဣဒ္ဓဆိုတော့သူတို့ကညည်စည်းတဲ့စိတ်ကလေးလာလို့ရှိရင်လည်းအနိစ္စကိုနာမည်ရှုပြပါမေထရိယလည်းဝန်တိုတဲ့စိတ်ကလေးလာရင်လည်းဒီအနိစ္စကိုနာမည်ရှုပြဖြစ်ပြလည်းနာမည်ရှုပါလိုက် ဒီကိစ္စမြန်မာရှုပ်လိုက်လို့ဖြစ်ရင်တော့ဖြင့်တဲ့ခொနကဘာဖြစ်လဲခொနကသူ့ကြောင့်လာမဲ့အန္တရာယ်တွေဟာဥက္ကမောင်တို့လမ်းနိုင်သေးမှန်ပါဘူးဒါဖြင့်ဒီရေးဟာဘာနုပဒနာလဲလို့မေးလို့ရှိရင်ဖြင့်အာရုံတရားဓမ္မတွေမှတ်ပါတဲ့ဓမ္မနုပဒနာဓမ္မနုပဒနာနဲ့သူ့ကိုခင်ဗျားတို့မရှုနိုင်လို့ရှိရင်ရကုန်မရဘူးဆိုတာကိုကျေနပ်အေးဒါကြောင့် အိတ်တော်မစ္စရိယရှိတဲ့ပုဂ္ဂိုလ်မှာအာရုံတရားကိုလည်းမှတ်ရကအန္တရာယ်ကင်းလို့ဘေးရှင်းနိုင်မှာမလားဒါပြန်အန္တရာယ်ကင်းဘေးမရှင်းတဲ့တရားဟာဖြင့်ဥက္ကမမေလက်တယ်တွေ့ပါဘာတွေ့ရအိတ်တော်မစ္စရိယပဲတွေ့တယ်ဆိုတာဓမ္မတွေရှင်းတတ်တယ်ဒါဖြင့်အိတ်တော်မစ္စရိယလာရင်လာရင်ဘယ်နဲ့လုပ်ကြလဲဖြစ်ပြအိဋ္ဌာကိုရှုပြန်ရှုပါလို့သတိပေးလိုက်တယ် ဖြစ်ပြနေကြရှုပြန်ရှုနိုင်လို့ရှိရင်ဖြင့်တဲ့ဣဒ္ဓမစ္စရိယဒီဣဒ္ဓမစ္စရိယဖြစ်နေအမှုမထမ်းတော့ဘူးဣဒ္ဓမစ္စရိယဒီဣဒ္ဓမစ္စရိယဖြစ်နေအမှုထမ်းနိုင်တယ်ဘာကြောင့်လဲဆိုတော့သူအနိစ္စဖြစ်နေအမှုထမ်းတော့ကြောင့်ဒကာရမတွေမှတ်ချရာကဒါကဣဒ္ဓဒီဘက်ကဒကာရမတွေကဥပဒနာရှုလိုက်တော့ဣဒ္ဓကအနိစ္စဖြစ်သွားတော့ဒီကနေပြီးဒီကလာရှုတာကမက်ကသွားမဖြစ်ဘူး ဣဒ္ဓကနေစာရှုတာကမေတ္တာဣဒ္ဓကမေတ္တာရှုတာကမေတ္တာအဲ့ဒီကဲလို့ဘုန်းကြီးတို့ဓမ္မတွေမှာသူရှုပလိုက်တော့သူကနေစာဖြစ်သွားတယ်ရှုတာကမက်ကဖြစ်သွားတော့ဣဒ္ဓမေတ္တရိယဆိုနှမရင်သူဘာလို့မလို့လာတာတုံးလို့မေးလို့ရှိရင်ဖြင့်ဓမ္မတွေရှင်းကြကဣဒ္ဓမေတ္တရိယဆိုတာဒေါသကလားဒေါသလာလို့ရှိရင်သူနောက်ဆုံးပြီးတောကနောက်ကမလိုက်ဘူးပရိဒေဝနောက်ကမလိုက်ဘူး ဥပါယတာဒီဘက်ကမသိတဲ့အဝိဇ္ဇာကိုဒီဘက်ကသင်္ခါရတွေကိုဒါဖြင့်အလုံးတရားဓမ္မတို့အိဋ္ဌကိုဝိပဿနာမရှုနိုင်လို့ရှိရင်ပဋိစ္စသမုပ္ပါဒနှစ်ဘဝချက်သွားတော့အိဋ္ဌဝိပဿနာမရှုနိုင်နှစ်ဘဝချက်သွားတော့ဒီဘဝမှာရံများဟိုဘဝမှာအပယ်သွားတဘောကြဒီဘဝမှာတော့ဟိုဘဝမှာတော့အပယ်သွားရတယ်ဆိုတော့ဘုန်းကြီးဓမ္မတွေ ဩဒီဘဝရံများတာလေအိဒ္ဓမစ္စရိယတတ္တိပရိစ္ဆေဘုရားကြီးချက်သွားလို့အဝိဇ္ဇာသင်္ခါရဝိညာဉ်ဆိုတဲ့ကွယ်ဒကာရမတို့ဟိုဘက်ပရိစ္ဆေဝိညာဉ်နေပေါ့အပေပရိစ္ဆေမလာဘူးလားအဲ့ဒါတွေထောက်ကြည့်တဲ့အခါကျတော့မှဩဒီဘဝရံများတာလေဘာပါလဲအိဒ္ဓပဲနော်အိဒ္ဓမစ္စရိယပဲနောက်ဘဝဘယ်ရောက်လာလဲခိုင်းတာဖြင့် ဒီဘဝရံများတာလဲအိတ်တမစ္စရိယနောက်ဘဝအပယ်သွားရတာလဲအိတ်တမစ္စရိယပဲဆိုတော့သူကဒကာသစ်တို့ဥဇင်တို့သတ္တကွန်ပေးလေသတ္တကွန်ပေးလို့ဆိုတော့ကိုထောင်းတယ်ကျင့်납ပါကျင့်납ပါဗျာဒါဖြင့်ဒကာဓမ္မတို့သူ့ကိုဥပဒနာမရှိလိုက်ရင်အိတ်ကပယ်ကြဆုံးနေမရဘူးပယ်ကြဆုံးနေဆိုတော့ဘာနဲ့ပယ်ရမှမသိဘူးနော် အဲ့တော့အိတ်္တစိတ်ကလေးကဟာရယောက်စုပေါ်မှာဝန်းထဲမှာပေါ်တယ်လို့မှတ်လိုက်တာပေါ့အဲ့ဒီဝန်းထဲပေါ်ပြီးညံလေးကဝန်းထဲမှာလှည့်ပြီးသူတို့ကညင်နေတဲ့စိတ်ကလေးပေါ်ပေါ်လိုက်မှဆင်းနေခြင်းဖြင့်ဒီပေါ်တဲ့စိတ်ကိုပဲမြန်မြန်ရှုပြမြန်မြန်ရှုပြလိုက်လို့ရှိရင်ဖြင့်ပိစုပန်အန္တရာယ်လည်းမကင်းဘူးလားရှင်းပါဗျာအပေပေးရောရှင်းပါဗျာဒါဖြင့်ဩဒီလုပ်ဒီကားလဲဆင်းနေခြင်းဖြင့် သူ့ကြောင့်ရံများတယ်သူ့ကြောင့်အပယ်သွားရတယ်ဆိုတာတိတိလဖြစ်ပြီးဒီကလာနေတဲ့အတွက်သူ့ကြောင့်ရံလည်းမများရအောင်သူ့ကြောင့်လည်းအပယ်မသွားရအောင်ကျတော့ဝိပဿနာဉာဏ်နဲ့တားလိုက်မယ်ဆိုလို့ရှိရင်မရဘူး။ဒါဖြင့်ဒကာဓမ္မတို့ကျတော့ကိုယ်စားရအထာရအချက်ကဇာရထဘုရားမာမာရထဘိက္ခုနာယိစေတရမိများတို့ဇာရထဝိပဿနာရှုလိုက်กว่า။သဘောပါကြ။ဝိပဿနာရှုလိုက်กว่า။ လာတယ်ကဥပဒနာရှိလိုက်အိတ်တလာအိတ်တဥပဒနာရှိလိုက်မစရိယလာတော့အဲသူရှိလိုက်တဲ့အခါကျလို့ရှင်ဖြင့်ဒီဇောတွေနဲ့ဥက္ကမောင်တို့ဒီဘက်ကဒကာဓမ္မတို့သိနိုင်သေးရဲ့မသိနိုင်တော့ဒီဥစ္စာကခင်ဗျားတို့ကမ္မထာကိုယ်ကထိုင်မှရှုရမယ်တရားမဟုတ်ဘူးနော်အိမ်မှာတာရဲသမီးရှုဝရဲလို့ရှုရမယ်တရားသဘောကျဘယ်ချင်းရှုရမှာလဲ ဒါရမေရှိပါရဲ့လို့ကိုမှသူကလာတာဘုထောင်းဒီပြင်ချိန်လာတာဟုတ်ကလားဆိုင်တိုင်းနေတော့ကိုဆိုင်ကရောင်းရတယ်ကိုဆိုင်ကထိုင်းနေရတယ်ဆိုလို့ချင်းကိုဆိုင်အိတ်တရအိတ်တမရှိဘူးရှိပါဘူးအဲ့ဒီအိတ်ကတွေကိုပေါ်လာသေးတဲ့ပြင်နေတဲ့ဘာလို့အောင်ဒီပြအိတ်ကရှုပြန်ရှုပါဒကာဓမ္မလို့မရှုလို့ရှိရင်ဖြင့်အိတ်တမစ္စရိယဆိုတာဒေါသအိတ်တမစ္စရိယဆိုတဲ့ဥစ္စာဒီဒေါသဤမဟာဇာတပစ္စည်းတွေ ဒေါသဤသာဇာရပစ္စည်းတွေဖြစ်သောကြောင့်ဒေါသသောကပရိဝဒုက္ခဒေါမနသာဥပါယသအဝိဇ္ဇာသင်္ခါရဆိုပြီးနှစ်ဘဝမဆက်ပေဘူးအဲ့ဒီနှစ်ဘဝဆက်မှဆိုရင်လည်းတဲ့ဒကာဓမ္မတို့ဒါဓမ္မနုပဒနာလုတ်ဖြစ်အောင်လုတ်ပါလို့ဆိုတဲ့ဥစ္စာဒီနေ့တရားစတဲ့နေ့မို့အဲသူ့ကြောင့်အန္တရာယ်ကင်းပေးရှင်းရှိနေတဲ့ဥစ္စာကိုသူ့ရှိပြလို့ရှင်းဖြင့်ပြစ္ဆုတ်ပအန္တရာယ်လည်းကင်းတန်လျာဘေးလည်းရှင်းတယ်ဆိုတာကိုသဘောကျ မစ္စရိယလာရင်လည်းဒီတိုင်းပဲလုပ်ရမယ်ဆိုတာကိုသဘောကျအဲ့ဒါကြောင့်ဘုရားကဒါရကဘိက္ခုမာဝမာရထဘိက္ခုငါးရှိသောဖြင့်ဇာထလာရဝဥပဒနာရှုกว่าမရှိရလာရကိုရှုပါဥပဒနာထူးရှာမနေပါနဲ့အိဋ္ဌလာရင်အိဋ္ဌကိုရှုပါမစ္စရိယလာရင်သမန်တို့ပရိစ္ဆေသမုပ္ပါတမ္မတန်စဉ်းစားတာတမ္မတန်သွားမှာတော့ဒကာဓမ္မတို့ ဖြတ်တတ်တဲ့မညာဝင်ဝင်ရသေးရဲ့မရပါဘူးမရတော့ဘူးတဲ့ဒါဖြင့်ခုနကပြောခဲ့တဲ့အိတ်တလာလို့ရှိရင်လေဒီကနေပြီးကြလားမဲ့ခင်ဝိပဿနာနဲ့ဒကာဓမ္မတွေရှုပေးပါအိတ်တလည်းဝင်လဲလာလဲအဲထိုကဲတော့မတန်းလို့ရှိရင်ဖြင့်ပြစ္ဆုတ်ပံပြစ္ဆုတ်ပံမှာလဲအန္တရာယ်ကင်းသံဃာမှာလဲအပယ်လေးပါးနဲ့จิตတို့နဲ့ဒီဝဲကွာရတယ်ဆိုလို့ရှိရင်ဒါလှုပ်ထိုင်မလှုပ်ထိုင်စဉ်းစားကြည့် ဒါကဝိပဿနာထိုင်တဲ့အချိန်မှာမပေးသေးပါဘူးလို့မှတ်ပါနော်ဘယ်အချိန်မှလဲမလို့ဆိုတော့သူပေါ်တဲ့အချိန်မှာရောင်းရင်းဝယ်ရင်သားရဲ့သမီးရှိဝယ်ရင်နေတဲ့အချိန်မှာသူကအများဆုံးပေါ်တတ်တဲ့တရားဖြစ်နေသောကြောင့်ဒါရှုပြရမရှုပါဆိုတာသတိကြိတ်ပါလေရှင်းမလားဣဒ္ဓမစ္စရိယလာရင်ရှုပါကဲဒါဖြင့်ဓမ္မတို့ တရားကဖယားမေးတာဒီသောတာပန်တရားသူမေးလိုက်မယ်နော်သောတာပန်တရားသူမေးလိုက်မယ်ဆိုတာကိုသဘောကျ။ကိုင်းတာဖြင့်ဒကာဓမ္မတို့ဥက္ကမမှတ်မိကြလား။မှတ်ပြီ။လူတွေယောဂဥပအန္တရာယ်မကင်းတာဘယ်သူကြောင့်။အိဋ္ဌမရှိရ။အဲ့တော့လက်သက်ရှာကြအောင်လို့ဒကာဓမ္မတို့လက်သက်ရှာကြအောင်အိဋ္ဌမရှိရကဘယ်ကလာတာတော့မေးဖို့မလိုဘူး။ ဣဒ္ဓမေထေရကဘယ်ကလာတာတုံးလို့ဘယ်ကတိုက်တော့မဲဖို့မလိုဘူးအဲ့ဒါရှင်ဗျာတဲ့ဣဒ္ဓမေထေရကဘယ်ကလာတာတုံးဖျားတရားကမေးတယ်တရားတရားဣဒ္ဓမေထေရဆိုတာချစ်ချင်းမုန်းခြင်းကလာတာကဲတရားဓမ္မကဣဒ္ဓမေထေရဘယ်ကလာတာနည်းချစ်ချင်းမုန်းခြင်းကလာတာဣဒ္ဓမေထေရလက်သက်တွေ့ပါပြီ ဓမ္မတော့အိတ်တမစရိယဘယ်ကလာရှင်းကြချစ်ချင်းမုန်းခြင်းကြောင့်ပါလာပါလေအဲအိတ်တမစရိယဒီဘက်ကလာပါလိမ့်မလို့ဒါဖြင့်အိတ်တမစရိယဒီချစ်ချင်းမုန်းခြင်းကလာတယ်ဆိုသဖြင့်ချစ်ချင်းမုန်းခြင်းကအကြောင်းအိတ်တမစရိယကကျိုးသွားဖြစ်ကောင်းပြီဒါဖြင့်ချစ်ချစ်တဲ့ပုဂ္ဂိုလ်အတွက်ကိုချစ်နေတဲ့တာလန်ခမွန်းအတွက် အဲဟိုပုဂ္ဂိုလ်နဲ့ပြောဆိုနေတာကိုကျင်တတ်သလားမကျင်တတ်ဘူးလားလို့မေးလို့ရှိရင်ဖြင့်မိစ္ဆရာရှိတယ်ဥမာကိုရှင်းနေတဲ့ပုဂ္ဂိုလ်ကိုရှင်းနေတဲ့ပုဂ္ဂိုလ်ဒီကားလို့ဆိုလို့ရှိရင်တပါးသောပုဂ္ဂိုလ်နဲ့သိရင်းနှီးသွားလို့ရှိရင်ကိုကျွတ်ပြတ်မှာဆိုသောကြောင့်ဟိုပုဂ္ဂိုလ်နဲ့မပေါင်းစေခြင်းနဲ့အိတ်တာကမရှိတတ်ဘူးရှိပါဘူးသူနဲ့ပေါင်းလို့ရှိရင်ငါသားနဲ့ခမောပစ္စည်းကုန်ချတော့မယ်ဆိုပြီးမိစ္ဆရိယဒါဖြင့်ဒကာရမတို့ အိတ်တမစ္စရိယဒီကားလဲဆိုလို့ရှိရင်ဘယ်ကလာပါလိမ့်မလဲရှင်းကြအိတ်တမစ္စရိယဘယ်ကလာရှင်းချင်းမမြင်ကလာရှင်းလို့လဲကိုလိုပါရင်ကမောင်းကိုချစ်ခင်နေတယ်ကိုသားသမီးလေးချစ်ခင်နေတာနဲ့ဟိုပုဂ္ဂိုလ်နဲ့ပေါင်းတယ်ကြိုက်တယ်မကြိုက်လို့ရှိရင်အိတ်ကတော့ဖြစ်ဟိုပုဂ္ဂိုလ်နဲ့ပေါင်းလို့ရှိရင်ဖြင့်ကိုသားရင်ကမောင်းကပစ္စည်းကုန်ရဲဆိုပြီးဒီကလာကဝန်တိုးတဲ့သဘောကောင်းပါဘူး မစ္စရိယမစ္စရိယလည်းပါပြန်လဲဆိုတော့ကျင်တော့ဒါဖြင့်ဓမ္မတို့ဣဒ္ဓမစ္စရိယတွေဘယ်ကလာလဲဒုက္ခမောင်ပေါ်ပြီပေါ်ပါတယ်ဒါကတိတော့ဣဒ္ဓမစ္စရိယဘယ်ကလာပါလိမ့်ချစ်ချင်းမုန်းရင်ကလာတယ်ဆိုတာသဘောပါကြဒါဖြင့်ဓမ္မတို့ချစ်ချင်းမုန်းရင်ဒီကားလို့ဆိုလို့ရှိရင်ဖြင့်ချစ်ချင်းမုန်းရင်ကိုတို့ဝိပဿနာဉာဏ်နဲ့ မရှိလိုက်လို့ရှိရင်ဥက္ကမောင်အိတ်တမစ္စရကသွားတော့မယ်ဟုတ်သွားတယ်ဟုတ်ပါဘူးချက်ချင်းကောင်းခြင်းကိုကျေရဥပဒနာမရှိတော့ဘူးဆိုရင်အိဋ္ဌမစ္စရိယကြောင့်ဒကာတိုက်လို့ဒီဘက်ကဒကာဓမ္မတွေမလာဘူးလားသေးသေးချာချာမှတ်ကြပါအကြောင်းကျိုးအမှန်ဆက်တဲ့တရားလို့ဥက္ကမလည်းတစ်ခါမှမနာဘူးတဲ့နော်သေးချာချာမှတ်ကြပါဒကာဓမ္မတွေအိဋ္ဌမစ္စရိယဘယ်ကလာတော့ချက်ချင်းကောင်းခြင်းကလာတယ်ဆိုတာသဘောပါ ချစ်ခြင်းဆိုတာလောဘမုန်းခြင်းဆိုတာဒေါသချစ်ခြင်းကဘာပါလဲမုန်းခြင်းကဩဒီလောဘဒေါသဆိုတာဒီကားလို့ဆိုလို့ရှိရင်ဖြင့်ချစ်ခြင်းမုန်းခြင်းပဲဒီချစ်ခြင်းမုန်းခြင်းကဘုန်းကြီးတို့ဓမ္မတွေမစွန့်နိုင်ဘူးဆိုလို့ရှိရင်သူကဆက်ပြီးဒီကလာဘယ်ဘက်သွားလိမ့်မယ်ဆိုတာကသဘောပါကြဘယ်ဘက်သွားမယ်အိတ်ကမစ္စရိယကသွားမယ်သဘောပါ ဖြစ်ဖြစ်မှုချင်းကိုမဆွတ်နိုင်တာဥပဒနာမရှိမိလို့ရှင်ပဲသွားမယ်အိဇမေရိယပဲမသွားဘူးအဲ့ဒါသေချာဖတ်ကြပါဖြစ်ချင်းမှုရင်းနေရလို့ဆိုလို့ရှင်ဖြင့်ဥပဒနာရှုတတ်တဲ့တရားဆိုတာကသဘောကျဒါဖြင့်ဖြစ်ချင်းကိုယ်ကိုချစ်ချင်းကိုယ်တော်မိချစ်ချင်းဆိုတဲ့လောဘတွေလာလို့ရှိရင်လေဒကာဓမ္မတွေဒီကနေပြီးမက်ကင်နဲ့ဖြစ်ပြမရှိရဘူးမရှိရင်တော့ပါ ဘာဖြစ်လို့လုံးလို့မဲတဲ့အခါကြလို့ရှိရင်ဖြင့်ဣတ္တမစ္စရိယပဲသွားတော့မယ်ဆိုတော့မသိကြဘူးလားဒါဖြင့်ချစ်တဲ့လောဘစိတ်လာလဲဘာလို့ရမလဲမုန်းတဲ့ဒေါသစိတ်လာရင်အနိစ္စဖြင့်ငဲ့နေလို့ဥက္ကမောင်တို့အာရုံဒကာရမတို့တော်ကြပါဒါဖြင့်ဒီဃာရမတွေမှာအခုတရားတွေပေါ်လာတဲ့အခါမှာလိုလိုမြည်ပြီးတယ်ဆိုတာကိုဘုန်းကြီးများကသိပြီးဒီကလာ ဖြစ်စွက်ပေးနေတယ်ဆိုတဲ့အဓိပ္ပာယ်ကိုရှင်းကြလိုနေလို့ဖြစ်စွက်ပေးပေးရပါတယ်ဆိုတာကိုကြည်ရင်နဲ့တော့ဘောကြဒါဖြင့်ငဃာဓမ္မတို့ဣဒ္ဓမသိယဘယ်ကလာတော့ဒါဖြင့်ဖြစ်ခြင်းမောင်းခြင်းကိုဖြည့်ဆည်းရလို့ရှိရင်ဣဒ္ဓမသိယလာပါဣဒ္ဓမသိယမှာမလာလို့ရှိရင်လည်းအပေသံဃာကြီးကိုခொနကအဝိဇ္ဇသင်္ခါရကြောင့်တွားနိုင်သေးရဲ့ မသွားနိုင်တော့ပါဘူးဆိုလို့ရှိရင်ဖြင့်ဒါကြောင့်အိတ်တမစ္စရိယရေသောမြစ်ကိုဖြင့်ယနေ့တွေ့ပါပြီမတွေ့သေးဘူးလားအိတ်တမစ္စရိယရေသောမြစ်ဟာတွေ့ပြီဘာပါလဲဖြစ်ချင်းမုန်းခြင်းဆိုတာသေချာမှန်းနော်အိတ်တမစ္စရိယရေသောမြစ်ကအဲဖြစ်ချင်းမုန်းရင်ကိုယ့်ကိုယ်ကိုဖြစ်ချင်းကြောင့်လည်းအိတ်တမစ္စရိယလာရတယ်ကိုယ်သားများကိုယ်မိတ်ဆွေဖြစ်ချင်းမုန်းခြင်းကြောင့်ရောဒါဖြင့် ဒီဥစ္စာကြတယ်ကာရမတို့ရှစ်ချမ်းလာလဲဘာလို့ရမလဲရှုရမှာပဲမုံကျင်းလာလဲရှစ်ချမ်းမုံကျင်းဘာလာလာကာရမတွေကအလကားမနေပါနဲ့ဖြစ်ဖြစ်ဖြစ်ရှုပြအောင်ရှုပါရှုလိုက်တဲ့အခါကျလို့ရှိရင်ဖြင့်ခွန်ကြီးအကျိုးကြောင့်ဆက်ပြပါမယ်တဲ့ဒီဥစ္စာအမှန်တဘောပါတယ်လို့မှတ်ကြပါရှစ်ချမ်းဆိုတာကဥက္ကမလောဘ မှန်ပါဘူးမုန်းခြင်းဆိုတာကလောဘကိုမရှိမိလို့ရှိရင်လောဘကတဏှာလို့ဆိုပါတယ်တဏှာကလည်းရှိရင်ပရိစ္ဆာသမုပ္ပါဒ်ဆိုတဲ့ဥစ္စာကဘုရားမရှိတဲ့အမြဲတမ်းရှိတဲ့ဖြစ်သောကြောင့်နာဥပါဒံကံဟောအနာကဘဝဇာတိဇရာမရဏမလာပြီဘူးလားတဘာမရှိမိလို့ပါလိမ့်မလို့ချစ်ချင်းမရှိမိလို့သဘောပါရဘာမရှိမိ ချက်ချင်းမရှုမိရတဲ့ချက်ချင်းကတဏှာတဏှာကြီးလာတော့ဥပါဒံဥပါဒံကြီးကတော့ကံကံလာတဲ့အခါကျလို့ရှိရင်နောက်ဘဝဇတိဇရာမရဏဆိုတဲ့သံဃာမဆက်ပဲလဲဆက်ပါဘာဖြစ်လို့ဆက်ရသရုံးလို့မေးလို့ရှိရင်ချက်ချင်းကိုဝိပဿနာမရှိဘူးလို့ရှင်းတော့ကြချက်ချင်းကိုချက်ချင်းကိုဥပဒနာမရှိမိတဲ့တွေ့ဒကာဓမ္မတို့ဒီဘဝနဲ့အိတ်တမစ္စရာလာသေးတယ် ဣဒ္ဓမေစရာရှိတော့လေအန္တရာယ်မကင်းရဘူးဆိုတော့ပစ္စုပန်အကျိုးကိုကောင်းသေးရဲ့မကောင်းပါဘူးသဘောပါတန်လျာမှာပဲဇာတိဇရာမရဏဆိုတဲ့ဒုက္ခသစ္စာကြီးမလာဘူးလေလားမှန်ပါဘူးအဲ့ဒါချက်ချင်းတစ်လုံးဒကာရမတွေကဥပဒနာမရှိမိတဲ့အတွက်ကိုကျိုးနေရတယ်သဘောပါမှန်ပါဘူးချက်ချင်းတစ်လုံးဥပဒနာမရှိမိတဲ့အတွက်ကိုကျိုးနေရတယ်ဆိုတာကောင်းကောင်းကျင်တတ်ပါဒါဖြင့်ဒီချက်ချင်းလောဘလာရင်လည်းဘာလုပ်ကြလဲ ဝိပါဒနာရှုလိုက်တော့တဏှာကအနိစ္စဖြစ်သွားတော့ဥပါဒံပေါ်နေသေးရဲ့ကံကောပေါ်နေသေးရဲ့ဓာတိဒရာပဏာမပေါ်နိုင်ဘူးဆိုလို့ရှိရင်ဖြင့်ဥက္ကမောတန်ခါပြတ်မပြတ်စဉ်းစားစဉ်းစားဒါဖြင့်အလုံးငယ်ဓမ္မတွေခင်ဗျားတို့ပေါ်လာတဲ့တရားမသိမှုဟာအဆိုးဆုံးပဲသဘောပါကြပေါ်လာတဲ့တရားမသိမှုဟာအဆိုးဆုံးပါဒါဖြင့်ဓမ္မတို့ချက်ချင်းလာလဲဥပဒနာရှိပါ မုံခြင်းကရှိရမှာပဲကဲမုံခြင်းကိုမရှိမိဘူးဆိုတော့မုံခြင်းဆိုတော့ဒေါသမနေဘူးလားဒေါသကတော့သောကပရိဒေဝဒုက္ခဒေါမနတာဥပါယတာအဝိဇ္ဇာသင်္ခါရဟိုကမသွားပဲကဲဒါပဲနေရာတော့မုံခြင်းမရှိမိတယ်မုံတတ်တဲ့ဒေါသစိတ်ကလေးကိုရှုမှတ်ကြံလို့ရှိရင်ဟရဲဥထုကိုညံတဲ့ပြီးဒီကလာဟောမုံတတ်တဲ့တရားလေးလေအင်းသူလည်းလိစ္ဆာပဲလို့မြန်မြန်ရှုပြပါ ဒါဓမ္မ ानु ပဒနာသတိပဋ္ဌာန်ကြီးပဲလို့ယနေ့ဟောနေတာမှတ်သမ်းပါဘာ ानु ပဒနာသတိပဋ္ဌာန်ပါလဲဓမ္မ ानु ပဒနာသတိပဋ္ဌာန်လို့ဒီကဓမ္မတွေမှတ်ပါနော်ကဲဒါပထမတော့ဖြင့်ခက်ကြတယ်နဲ့တဲ့အိတ်တရှူရတယ်လည်းခက်မှာပဲမစ္စရိယရှူရတယ်လည်းခက်မှာပဲနောက်ကြလာတော့ကျင်လိုက်ရတာတဲ့ခါကျတော့ပေါ်ရာတိပေါ်ရာတိဒီဥက္ကမောရှုပြတာကြီးပဲတဲ့သေသေးချာချာမှတ်ပါမှန်ပါပါသဘောပါကြကောင်းပြီဒါဖြင့် အကြောင်းကျိုးဆက်ကြပါဘူးဓမ္မတို့လူတွေအန္တရာယ်မကင်းတာဘာကြောင့်လို့လူတွေငတ်တွေမြမာတွေမှာအန္တရာယ်မကင်းဘေးမရှင်းဖြစ်တာဘယ်နဲ့ကြောင့်ပါလဲအိဒမစ္စရိယကြောင့်ဒီခုမှတ်လိုက်တာနော်ဒါနောက်ကပြန်ဆက်တာပါဒီအိဒမစ္စရိယဘုရုကြောင့်လာတာပါလိမ့်မလို့ချက်ချင်းမောင်းညင်းရောက်လာဒါဖြင့် ဒကာဓမ္မတို့ဥပဒနာရှိဖို့ရတွေ့ပြီနော်အိဒါမေခေယလာလည်းရှိုံပဲချက်ချင်းဘုန်းကြီးလာရင်အရင်ချက်ချင်းဘုန်းကြီးလာလည်းရှိုံပဲဒီလိုဆိုလို့ရှိရင်ဖြင့်ကျွတ်တို့ပြစ္ဆုတ်ဘာမှာအန္တရာယ်ကင်းတန်လျာမှာပဲဖေးကလည်းကျွတ်တို့စီခမရတို့စီလို့လာနိုင်လေရဲ့လားရှုတဲ့မက်ကမဖြတ်ဘူးလားဖြတ်ပါလားရှုတဲ့မက်ကတန်လျာကိုဖြတ်ပါတယ်ဆိုတော့ကျင့်တတ်ပါလားအဲ့ဒါကြောင့်အလုံးမလုံးခင်းနဲ့ပြတ်တယ်ဆိုတာကတော့မရဘူး သဘောပါရဲ့ဖြစ်ပြမရှိဘဲနဲ့ဥက္ကမောင်တို့အာရုံတရားတွေလို့ဒကာဓမ္မတွေပြတ်လိမ့်မယ်တောက်လိမ့်မယ်ဆိုတာတော့ဆိုရရှိနေမှာဒါကြောင့်ခင်ဗျားတို့လေးရှိမနေပါနဲ့ပေါ်တာကိုမြန်မြန်ဖြစ်ဖြစ်ရှိပါရှင်းမလားလေးရှိနေမှာသိဆုံးလေးရှိနေတဲ့စကားပြောရှည်လေတဲ့ဣဒ္ဓာတွေကပါသောမေတ္တရိယတွေကပါသောချုပ်ကတော့ခင်ကိုချုပ်ကတော့မင်းကို ဒီလိုကမလာတော့ဘူးလားမှန်ပါပါအဲ့ဒါတော့ခြေချင်းမုံချင်းလေးဒီအောင်ဆက်သွားမယ်ဆိုလို့ရှိရင်ဖြင့်ဥပက္ခဏဉာဏ်ဝင်ခွင့်ရသေးရဲ့မရဘူးအဲဥပက္ခဏဉာဏ်ဝင်ခွင့်မရလေလေခင်ဗျားတို့တွတ်တို့မှာပြစ္ဆုတ်ပါမှာအင်္ဂရမကင်းတဲ့တွေကများလေလေတန်ရာပဲတွင်ကိုရှင်းတဲ့တွေကတော့များပါဘူးများလေလေဆိုရင်အာရုံဓမ္မတွေလွယ်ပါလားလွယ်ပါဘူးသဘောကျရဲ့ဒါပြန် ဒီခုရှုခိုင်းနေတဲ့လေးလုံးဒီနေ့တွေ့ပါပြီအိတ်တာရှုမစ္စရိယရှုချက်ချမ်းတော့ကရှုပါမုံညာတော့ကရှုပါလို့သေသေးချာချာဆရာဘုန်းကြီးကဟောပြီးဒီကလာနေတော့ဓမ္မာနုပါဒနာသတိပဋ္ဌာန်တယ်အဲဓမ္မာနုပါဒနာသတိပဋ္ဌာန်တွေကိုချက်ချမ်းဘုန်းကြီးတွေလည်းဘောလာတာတွေလည်းအကုန်ငါရှုပါတဲ့နမောရခြင်းဖြင့်ဥက္ကမတို့လူကြီးကဥပဒနာရှုတဲ့နေရာကြတာလားဥပဒနာရှုတာဘူးဗျာ ဥပါဒနာမရှိတဲ့နေရာကျတော့ခொနငါတွေကတောထမနေဘူးလားတောထအဲ့ဒါမေစရိယလည်းတောထချင်းချင်းမုန်းချင်းတွေရောတောထအဲ့ဒီတောထပြီးဒီကလာနေမယ်ဆိုလို့ရှိရင်ဖြင့်ဘုန်းကြီးတို့ဓမ္မတွေမှာဘယ်မှာသာလင်လွတ်ရေးချွေရေးရှိနေမှာမလဲရှိနေပါဘူးဒီစုကမန္တရကင်းဖို့ရေးကိုရှိသေးရဲ့ရှိပါဘူးတန်လျာဘေးကောမတုဟိုရာရေးရှိသေးရဲ့ရှိပါဘူးအဲ့ဒါကြောင့်အမှန်နဲ့နာမှာဆိုတဲ့တွေ့ခொနကတေကန်ကြီးကြတော့ နမိတ်တွေထင်လာတော့မှကိုယွန်းနေပြီဆိုတော့ကောင်းပါဘူးဒီလိုရှုတဲ့ရှုထားတဲ့ပုဂ္ဂိုလ်မျိုးကြတော့ဒကာဓမ္မတွေဘာမှမတူပါနဲ့တဲ့သေကံနှင်းမှလည်းသောတာပန်တည်နေပါလေရှုထားတဲ့ပုဂ္ဂိုလ်များသေကံနှင်းမှလည်းကိုယ်ခန္ဓာကိုရှုပြီးတည်နေတယ်ဒီကအချိန်ကလည်းပါမသွားဘူးလားအေးဒါကြောင့်ခင်ဗျားတို့ကဲမဲ့ယူမဲ့ယူကဖြင့်ရှုတဲ့မဲ့ပဲလို့သေသေးချာချာမှတ်ပါခင်ဗျားတို့ကို တဏှာကြီးတဲ့မှာနောက်ပရိသေတွေမနေရအောင်ကာကွယ်ပေးမှလည်းဘယ်လိုလုပ်မဲ့ဖယ်ရှုတဲ့မဲ့ဖယ်အကိုးစရာလည်းရှိတော့နော်အဲ့တော့တရားဓမ္မတွေပြုစုပါမှလည်းအန္တရာယ်ကင်းပေးရှင်းနေမှာလေရှင်ဘာအကိုးရရှုတဲ့မဲ့ဖယ်အကိုးရဒါဖြင့်ရှုတဲ့မဲ့ဒီကားလည်းရှင်တရားဓမ္မတန်ត្រာပြအောင်လည်းသူပဲပြုစုပါအန္တရာယ်ကင်းပေးရှင်းအောင်သူပဲဆိုတဲ့ပြန်ဟောဒီလုပ်ဒီ အားလုံးတရားတော်ဘယ်လိုဆုံးခဲ့ကြပါလှုပ်ထိုက်မလှုပ်ထိုက်လှုပ်ထိုက်တယ်ဆိုတာကျင်တတ်ပါသစ္စုပါမှာလည်းကောင်းတယ်သံဃာမှာလည်းဒုက္ခလွတ်ကင်းပါတယ်ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့လိုက်ထိုက်မလိုက်ထိုက်သဘောကျအဲ့ဒီကဲတော့ဆရာဘုန်းကြီးကယနေ့စပြီးဒီကလာဒီဥစ္စာပြောနေတော့ဒီဒကာဓမ္မတွေကဩဒုသံမဒီတရားတွေပေါ်လာတယ်တောထနေတာဒါတွေကိုလည်းဘယ်တော့မှအနိစ္စလက္ခဏာ ဖြစ်ဖြစ်ရှုမိအောင်တို့ကလည်းမလုပ်တော့ဘူး။ဩတို့ဖြစ်ဒီကားလို့ဆိုရခြင်းဘလောက်လူဘလောက်တန်းနေ냐တော့လေဒီဟာတွေအိက္ခမေစရိယများတော့ချစ်ချင်းမုန်းရင်များတော့လူကများကြမှာပေါ့ကွ။ဘလောက်များပါ့မလား။များပါပါ။ဒါဒီဟာတော့တောထနေအောင်များတယ်ဆိုတာသိကြလား။သိကြပါဘူး။အဲ့ဒါကြောင့်ဒကာဓမ္မတို့ဒီလုပ်ကိုဖြင့်လုပ်ပြအောင်လုပ်ပါဆိုတော့မတိုက်တွန်းလိုက်ဘူး။ အဲ့ဒါကြောင့်လုပြအောင်လုပ်ကြစမ်းပါဆိုတာတိတ်တွန်းရနော်ကဲကြောင်းကျိုးဆက်လိုက်ပါဦးတဲ့ဘုရားရှင်ဘုရမကြီးကဟောတာဒကာရမတွေယောဂဥပအင်္ဂရမကင်းနာဂရုကြောင့်တို့ရှင်းပြီနော်အဲဒီဣဒ္ဓမေစရိယကြောင့်ယောဂအင်္ဂရယောဂအင်္ဂရမကင်းတာလေဣဒ္ဓမေစရိယဣဒ္ဓမေစရိယဘယ်ကလာပါလဲရှင်းချင်းမုန်းခြင်းကလာတယ်ဆိုတော့ကျင်တတ် ကောင်းပြီဖြစ်ချင်းမုံမြင့်ဒီကားလို့ဆိုလို့ရှိရင်ဖြင့်ဘယ်ကလာပါကြုံဖရာလို့မေးပြန်တာလည်းချက်ပြီဒကာရမတို့အကြမ်းမင်းကဖရာမေးပါတယ်ဖြစ်ချင်းမုံမြင့်ဒီဘယ်ကလာပါလိမ့်မလဲဖရာဆိုတဲ့အခါကြလို့ရှိရင်ဖရာကသန္တာကလာတယ်ကွာဘယ်ကလာကြပါသုံးချက်ရှိပြီနော်ဒကာရမတွေချက်ချင်းမုံမြင့်ဘယ်ကလာပါလိမ့်သန္တာကလာတယ် ကမောင်ပဲလားဆန္ဒကဩဒီဆန္ဒကလည်းဘာဆန္ဒပါလဲမလုံးလို့မွေးတဲ့ခါကျတော့ပစ္စည်းရှာလို့တဲ့ဆန္ဒတစ်မျိုးနော်ပစ္စည်းရတဲ့ဆန္ဒတစ်မျိုးပစ္စည်းရှာလို့တဲ့ဆန္ဒတစ်မျိုးနော်ပစ္စည်းရတဲ့ဆန္ဒကဘယ်နှမျိုးရှိတော့ပစ္စည်းရလို့သုံးဆောင်နေတဲ့ဆန္ဒက ပစ္စည်းရလို့သိသိနေတဲ့ဆန္ဒကပစ္စည်းရလို့ဝေဖန်နေတဲ့ဆန္ဒကအမှန်ဆန္ဒဒါတစ်ခါမှမပြောဘူးသေးဘူးခမောဆန္ဒ၅မျိုးတောင်ရှိတယ်။ဓမ္မတွေဆန္ဒပဲမျိုးရှိဆန္ဒ၅မျိုးရှိတယ်။ပစ္စည်းရှာလို့တဲ့ဆန္ဒပစ္စည်းရတဲ့ဆန္ဒသဘောကျပစ္စည်းသုံးဆောင်တဲ့ဆန္ဒပေါ်ပြီနော်ပစ္စည်းကိုသိသိတဲ့ဆန္ဒ ပစ္စည်းကိုဝေဖန်တဲ့ဆန္ဒဆန္ဒပဲမျိုးရှိပါအဲ့ဒီဆန္ဒ၅မျိုးကြောင့်မဖြစ်တော့ဖြစ်ခြင်းမဟုတ်ဖြစ်ခြင်းမဟုတ်ရင်ကြောင့်အိတ်တမေစရိယကြောင့်ဘာရင်များများကုန်လဲ၄၀၀ကုန်များကုန်တယ်သဘောပါရဲ့ဩတရားတရားဒီကားလို့ဆိုလို့ရှိရင်ဒါသောတာပန်တရားဒီမဲ့တရားဆိုတဲ့ဒကာဓမ္မတွေမှတ်ပါနဲ့ဒါတွေရှုတယ်နဲ့ဒီမှာသူဟာက ဒါတွေရှုတယ်နဲ့ဒီမှာဒီဆန္ဒဆန္ဒဗံမျိုးရှိပါလားဩဒီဆန္ဒငါးမျိုးကြောင့်ဖြစ်ခြင်းမုံခြင်းဖြစ်ရဖြစ်ခြင်းမုံခြင်းကြောင့်အိတ်တမစ္စရိယဖြစ်ရအိတ်တမစ္စရိယဖြစ်ရတော့ကြောင့်ဘတ်တော်ရီမှာယောဂဥပအန္တရာယ်မကင်းခြင်းဖြစ်ရပါတယ်ရှင်းပြအားလုံးဓမ္မတွေတရားလည်းစတဲ့နေ့ဖြစ်နေလို့သေးသေးချာချာလည်းမှတ်ကြပါသေးသေးချာချာမှတ်ကြပါဒီဥစ္စာဝိပဿနာကင်းလို့ရှိရင်လည်းဥက္ကမမရပါဘူး ငါသစ်တို့ရပါမယ်။ကဲဒီဆန္ဒ၅မျိုးကိုခေါ်ရတော့မယ်ဆိုတော့ဒကာဓမ္မတွေဒီဆန္ဒပြောတော့ဆန္ဒတေဟိုကောက်လိုက်တော့မကိုတော့လောဘကမှတ်ရမယ်။တေဟိုကောက်တော့လောဘကမှတ်တာရှာမိတဲ့လောဘရလို့ตายရတဲ့လောဘသဘောကျသိသိတယ်ဟော သိသိတဲ့လောဘဆိုတာကမရှိဘူးလားအဲသုံးဆောင်တဲ့လောဘသိသိတဲ့လောဘဝေဘာနဲ့လောဘလောဘပဲမျိုးရှိတာဥမာနေတဲ့ပြောလိုက်တဲ့အခါကျတော့ဝေဘာနဲ့လောဘလို့ဆိုတော့ဓမ္မတွေကပြုံးနေမေးနေဘူးလေသိသိချာချာရှင်းပြပါမယ်လေဒကာဓမ္မတို့ချက်ချင်းပေါင်းရင်းဒီကားလို့ဆိုလို့ရှိရင်ဖြင့်ဘယ်ကလာတာတုံးဆိုလို့ရှိရင်ဖြင့်ပစ္စည်းရှာတဲ့အချိန်မှ ချက်ချက်လေးစားဖို့ဆိုပြီးဒီကလာကြာတာပဲမုန်းငယ်လူအတွက်လည်းသူကလုံးနေနေကောငါရပြီးရောဆိုတဲ့အိဗယ်ကမပါဘူးဒါဖြင့်ငါရပြီးရောဆိုတော့ဒါလောဘဆန္ဒရှင်လောဘဒါဖြင့်ဒကာဓမ္မတို့ချက်ချင်းမုန်းရင်ဒီဘယ်ကလာတော့လို့မေးရင်မင်းဖြေတယ်ဆန္ဒကလာဟောတာကပစ္စည်းရှာရတဲ့ဆန္ဒကြောင့်လည်းလာပါတယ်သဘောပါကြဘယ်သူဘယ်သူကြောင့်လာပါလဲ ကဲရှာတော့ရှာလို့တဲ့လောဘကြောင့်လည်းချစ်ချင်းမွညင်းလာပါတယ်ရှာလို့တဲ့ဆန္ဒကြောင့်လည်းချစ်ချင်းမွညင်းလာပါတယ်ဆိုတာကိုကျေနပ်ပါကောင်းပြီတခါတော့ပါအောင်တဲ့ဒကာဓမ္မတို့ရလာပြန်တော့လေတဲ့ချစ်တဲ့လူတော့ပေးမယ်မုန်းတဲ့လူတော့ကွာဒီခါတော့ဗျံတိုက်နေမလာဘူးဒီဆန္ဒတော့မရှိဘူးလားရှိပါဘူးဒါဖြင့်ရခြင်းကြောင့်လဲရတဲ့ဆန္ဒကြောင့်လဲ ဖြစ်ချင်းမင်းလာတယ်မှန်ပါပါကျင့်နာဘကရှာတဲ့ဆန္ဒကြောင့်ဟောကောင်းပြီရတဲ့ဆန္ဒကြောင့်ကောင်းပြီတဲ့ဒါပြန်နှစ်ခုရှိသွားပြီနော်ဒီဆန္ဒ၅မျိုးကိုဒကာဓမ္မတွေမနာဘူးသိပါဘူးဥပမာမနာဘူးသိဘူးနော်သေသေးချာချာဒကာဓမ္မတွေမှတ်ပါတယ်ဆိုပြောရတာလည်းမလွယ်ပါဘူးဘုရားခင်ကရုဏာကြီးကဟောလို့ ဟုတ်တော့အကြောင်းကျိုးကတော့အမှန်ဆက်ပါတယ်မှန်လဲမှန်ပါတယ်။ဒါရင်ဒါဖြင့်သုံးဆောင်တဲ့ရတဲ့အခါကျတော့အာရုံကရမတွေသုံးဆောင်စားတော့တယ်လို့မလုပ်ကြဘူး။သုံးဆောင်စားတော့တယ်လို့လုပ်တဲ့အခါကျတော့ကောင်းအောင်စားတော့တဲ့အခါကျတော့ရှင်ဖြင့်ဖြစ်တဲ့ပုဂ္ဂိုလ်ကိုသတိမရဘူး။မုန်းတဲ့ပုဂ္ဂိုလ်ကျတော့ဗျံတိုက်မစားကြဘူး။ဒါဖြင့်ဒီသံဃာတွေကလည်းဆိုလို့ရှိရင်လည်း သူရှိနေလို့ရှိရင်လည်းချက်ချင်းမုန်းညင်းလာတယ်နော်တပည့်ကြသုံးဆောင်တဲ့ဆန္ဒကြောင့်လည်းပါလာပါလေပြန်ပြောပါဦးရှာမိတဲ့ဆန္ဒကြောင့်လည်းပါလာတယ်ရတဲ့ဆန္ဒကြောင့်သုံးဆောင်တဲ့ဆန္ဒကြောင့်တခါသိသိတဲ့ကိုရတဲ့ပစ္စည်းတွေသိသိမြန်တယ်သိသိတဲ့အခါကျတော့ရှစ်တဲ့ရှစ်တဲ့ပုဂ္ဂိုလ်ကျတော့မသိနဲ့ကွာမုန်းတဲ့ပုဂ္ဂိုလ်မမြင်သေးနဲ့ဟဲ့ မလားဘူးလားဒီလိုလာတဲ့သေချာကြည့်တယ်တော့သိသိတဲ့နေရာမှာလေတဲ့ဒကာဓမ္မတို့သိသိတဲ့လောဘကြောင့်လေတဲ့ဖြစ်ချင်းမုန်းချင်းဖြစ်သေးတယ်သိသိတဲ့လောဘကြောင့်မို့ဖြစ်ချင်းမုန်းချင်းဖြစ်သေးတာပဲဆိုတော့သေချာကြဩဒါဖြင့်ဒီဟာတွေပေါ်တိုင်းပေါ်တိုင်းဥငောင်ဥက္ကမောင်တို့ဖြစ်စေဒီကဥငောင်တို့ဖြစ်စေဒကာသစ်တို့ဖြစ်စေဝိပဿနာမရှိလို့ရှိရင်ခက်တော့မယ် ဒီဘက်ကြီးမသွားပဲဘူးလားရှင်းရှင်းဘုန်းကြီးဘက်ကြီးမသွားဘူးရှင်းရှင်းဘုန်းကြီးနိုင်အိဒ္ဓမစ္စရိယကနားလို့ရှိရင်ယောဂဥပ္ပအန္တရာယ်ကမများပဲအဲ့ဒါကြောင့်ဒကာရမတို့ဒီဆန္ဒတွေဒီကားလို့ရှိရင်လောဘကြီးလို့မှတ်လိုက်စမ်းပါခိုင်းဒီဥစ္စာကအခုဒီရှားတဲ့ဆန္ဒရတဲ့ဆန္ဒသိမ့်စီတဲ့သုံးဆောင်တဲ့ဆန္ဒသိမ့်စီတဲ့ဆန္ဒစွန့်ကြဲတဲ့ဆန္ဒ ဆွန်ကျဲတဲ့ဌာနဆိုတော့ဥက္ကမောင်တို့မဘောတို့လူကြီးတွေကဒီလိုအောင်းမိတယ်မစွန်ကျဲတာပဲစွန်ကျဲလို့လည်းဆန္ဒပဲဆိုပြီးဒါနတော့အောင်းမိတယ်ပထမအောင်မရအောင်မရနော်ဆရာတို့ဒါနမဟုတ်ပါဘူးကို့မှာပစ္စည်းလေးရရှိတာတော့လုံခြုံရေးဖြစ်နေပေးတယ်တပည့်ကြပစ္စည်းလေးရှိလာတော့ကို့အကာအကွယ်အကြောင်းရှိအကူအညီပေးဖို့စွန့်ကျဲတာ ဝါရဖြန့်တယ်ဆိုကြပါလေဗျာကိုလုံးညမေးကိုဝါရဖြန့်တယ်ထန်တာသဘောပါကြကိုလုံးညမေးကိုဝါရဖြန့်တယ်ထန်တာဆိုတာကိုသဘောကျခိုင်းတော့ဖြင့်ဒီဆန္ဒဒီဆန္ဒရှိနေလဲဒီဆန္ဒတွေကလို့ဆိုလို့ရှိရင်ဖြင့်ရှိတဲ့ပုဂ္ဂိုလ်ပဲပြင်မဲ့မုန်းတဲ့ပုဂ္ဂိုလ်မဆက်ဆံမှုဆိုတာကမပါဘူးလို့ပါဒါဖြင့်ဒီဆန္ဒ၅မျိုးကြောင့်ဒကာရမတွေဘာဖြစ်သလဲ ခြေချင်းမုန်းခြင်းကြောင့်ဣစ္ဆမဲ့ဆွေရကြောင့်ဘေးအန္တရာယ်တွေကိုခေါ်ယူတဲ့အိဗယ်မျိုးမရောက်ဘူးလားရောက်ပါဘူးဒါဖြင့်ဒီငါးခုကိုလေရှားမေးတဲ့လောဘလာလို့ရှိရင်လည်းဖြစ်ဖြစ်ရှိပါရှားမေးတဲ့လောဘလာလဲရတယ်လောဘရတယ်ရလို့ပါရတဲ့လောဘလာရင်လည်းသဘောကျပြီနော်ကဲဒါဖြင့်ရလို့သုံးဆောင်တဲ့လောဘလာရင် သိသိတဲ့အချိန်လေးမှာစွန့်ကြဲတဲ့အချိန်မှာအဲ့ဒီဖြစ်ပြရှုလိုက်လို့ရှင်ပြန်ဒီလောက၅ခုကဖြစ်ပြဖြစ်ပြီးဒီကာလခင်ဗျားတို့ရှုတဲ့ဉာဏ်တွေကနောက်ကနေမှတ်မဖြစ်ဘူးလားဖြစ်ဒါဖြင့်ဒီမှတ်ဖြစ်သွားတယ်ဆိုတော့ဒီလောဘတဏှာမသေးဘူးလားသေဒါဖြင့်တဏှာသေးတဲ့အခါကျတော့ဒကာဓမ္မတွေကစဉ်းစားတာပေါ့တဏှာနိရောဓဥပါဒနာနိရောဓမဖြစ်ဘူး ဥပါဒနာနေရောတာဘဝနေရောတာဇာတိနေရောတာဆရာမရဏနေရောတာဆိုတော့ဘုရားမှာဒကာဓမ္မတွေသိတဲ့အတွက်ဆရာမရဏနေရောတာဆိုတာနိဗ္ဗာန်ကိုခေါ်တာပဲဘုထောင်ကျင်းလိုက်ကဒါဖြင့်ဆန္ဒကဘယ်နှမျိုးရှိတယ်ဆိုတာယနေ့သိကြပါလားပြန်ပြောပါဦးမယ်တစ်ခေါက်နိုင်ရတော့ရှိနေရှမ်းမီးတာလဲဆန္ဒလောဘပဲ တပတ်ကြပြီနော်ရှာမိတာရောရပြန်တော့ဆန္ဒတော့ရတော့သာရတယ်လောဘကမနေဘူးလားရတာနဲ့သုံးဆောင်ပြန်တော့ဆန္ဒသိသိပြန်တော့တကဝါရပြန်ပြန်တော့ဒါဖြင့်ဒီလောဘတွေဒါလောဘကငါမျိုးပြလာတယ်လို့ဒကာဓမ္မတွေနဲ့နဲ့နဲ့မှတ်စမ်းလောဘကငါမျိုးပြအဲ့ဒီငါမျိုးကို တရားကနှုတ်လာတဲ့အတွက်နာဗိဒတွေလည်းဖြစ်တဲ့အတွက်ဒကာရင်းဆရာရင်းတွေလည်းဖြစ်တဲ့အတွက်ဒကာဓမ္မတွေဒီဥစ္စာနေရာတိုင်းမှာအလုပ်လုပ်ပါတဘောပါဘယ်ချိန်လို့လို့နေရာတိုင်းမှာအလုပ်လုပ်လို့ရှင်းဖြင့်ဒီလောဘချုပ်သောကြောင့်ဒီဘက်ကချစ်ချင်းမုန်းခြင်းကိုချစ်ချင်းမုန်းခြင်းချုပ်သောကြောင့်အိဒ္ဓမေသရိယအိဒ္ဓမေသရိယချုပ်သောကြောင့်မပစ္စုပ္ပန်အန္တရာယ်တွေကိုရှင်းပါတခါဒီဘက်ကနေလောဘချုပ်သောကြောင့်လည်းဒီဘက်ကဥပါဒံရော ဥပါဒံချုပ်သောကြောင့်လည်းကံရောကံချုပ်သောကြောင့်လည်းဓာတိဒရာမရဏဘယ်လိုဓာတိဒရာမရဏတွေချုပ်ရပါခေါ်ရရှင်းရတယ်။ကဲယနေ့ဒီရင်တော့ပါဦး။